ခြေရကထာမှာပါတဲ့ဥပတံတေသူနိပတိနိပတံတေသူဥပတိမတိအဝတ္တမာနေသူဓမ္မမာနေသူနောနောရမေဆိုပြီးတော့ရှင်ပြီးရင်စဟာဆိုမထေကြီးရဟန္တာမထေကြီးမင်းငယ်စကားအဲ့ဒီထဲမှာမြင့်သူတွေတွင်နှိမ့်သူပင်အသင်ဖြစ်တဲ့သည်ဆိုတဲ့စကားပိုင်လေးရဲ့ အဆက်မလေးကနောက်ဆုံးပြောခဲ့တဲ့စကားရှိတယ်ရှင်သာရိပုတ္တရာကြီးမိန့်တော်မူတဲ့စကားရှင်မောကလန်မိန့်တော်မူတဲ့စကားအဲ့ဒီစကားတွေနဲ့ပတ်သက်ပြီးဆက်ပြီးပြောပြမယ်တရဟုပပ္ပစီတောတန်တောသာတိယတတ္တဝတိကောတောပိမံအနုတာတိယတံပတိစ္ဆာမိမထကိတဲ့ ဒါကတော့တန်ရုပ်အထကထာပထမအုပ်မှာပါတယ်သူတိမတုတ်အဖွင့်သက္ကရာဝကတန်ရုပ်သူတိမတုတ်အဖွင့်ရှင်သာရိပုတ္တရာကြီးကတဏီသောအခါဧကတိဝတံကိရတာရိပုတ္တထေရတတ္တဝတိကောတာမဏေရော ဗန္ဒီသာရိပုတ္တတုမာကံနိဝသနာကံနောဩလံပတိတိအာဟာတဲ့ရှင်သာရိပုတ္တရာကိုတဏီသောအခါမှာခုနှစ်အရွယ်ကိုရင်လေးကအရှင်ဘုရားသာရိပုတ္တရာရှင်ဘုရားဝယ်ထားတဲ့သင်္မှန်ရဲ့အစွန်းဟာတွေ့လျာကျနေပါတယ်လို့ဒီလိုလျှောက်တယ်ထေရောကေစီအဝတ္တဝါဝဧကမန္တံခန္ဓဝါ ပရိမန္တလံနိဝါတတဝအာကမ္မဣတကံဝတ္တတိအာစရိယာတိအစ္စလိပက္ခရှအထာတိတဲ့အဲ့ဒီတန်ယုတ်အထာကတာသူဒီမသုံးမှာပါတဲ့စကရလေးတွေပေါ့ကြားတော့ကြားဝူးရတယ်ဘယ်ပါမှလဲတိတိကျကျသိတဲ့သူနဲတာပေါ့ဗမာလိုပဲသိထားတယ်သူများလိုမြန်မာပြန်ထားတာတွေပဲဖတ်ထားတယ် ပါဠိရောက်တော့ဘယ်ပါမှလည်းမသိဘယ်လိုတိတိကျကျမိထားမှလည်းသိသူနေကြဒါကြောင့်မို့အဲ့ဒီပါဠိလေးရွတ်ပြအဲ့ဒါမှာရှင်ဘုရားရဲ့သင်္ကန်းတွေ့ရကြနေပါလေဘုရားလို့လျှောက်တဲ့အခါတော့ရှင်သာရိပုတ္တရာမထေရကြီးကဒီခုနှစ်အရွယ်ကိုရင်လေးကဆိုပြီးတော့မလေးမစားသဘောမလုပ်ပါဘူးတဲ့တေစီအဝတ္တဝါဝဘာမှမပြောဘဲနဲ့ထားလိုက်ရဲ့ ဧကမန္တံခန္ဓဝါတင့်တယ်လျောက်ပတ်တဲ့တဏှာမှာကြွသွားပြီးတော့ပရိမန္တလံနိဝါတတဝသင်္ကန်းကိုသိမ့်မိုင်ကိုညီအောင်ပြန်ဝက်ပါတယ်အဲ့ဒီလိုညီအောင်ပြန်ဝက်ပြီးတော့အာဂမကွင်လေးစီကြွလာတယ်ပြန်လာပြန်လာပြီးတော့ဣတကံဝတ္တတိအာစရိယအာစရိယဆရာဖြစ်တဲ့ကိုရင်လေးဣတကံဤမြလောက်အတိုင်းရှိရှိသောသင်္ကန်းကိုညီအောင်ဝှချင်းဖြင့်ဝတ္တတိသင်လောက်ပါပြီဖျား ဒီလိုလျှောက်ဒီလောက်ဆိုရင်တော့သင်လောက်ပါပြီဖေဟာအဲ့ဒီလိုလေးလျှောက်ပြီးတော့ insulin ပက်ကရှာတဲ့လက်အုပ်ကလည်းခြီးထားသေးတယ်အထာတိရက်နေတယ်တဲ့လက်အုပ်ခြီးရက်နေတယ်ကိုယ်လေးနာဆရာလေးဆရာကိုယ်လေးဒီလောက်ဆိုရင်တော့သင်မြတ်လောက်ပါပြီဖေဟာဒီလိုလျှောက်ပြီးတဲ့အခါတော့ခုနရွတ်ပြတဲ့ဂါထာကိုရှင်သာရိပုတ္တရာကရွတ်တယ် တရခုပပစီတောတန်တောဇာတိယတတဝတိကောသောပိမံအနုတာတေယတံပတိသာမိမထကေတန်တော့သူတော်ကောင်းတွေဒီတရခုပပစီတော့အဲဒီနေ့မှာပါပဲသူကိုရင်ဝတ်ခဲ့တာပါပဲဇာတိယမွေးဖွားခြင်းအဖြစ်တတဝတိကိုအတ္တအဖြစ်ခုနှစ်ပဲရှိပါသေးတယ်ဒီနေ့မှာဝတ်တဲ့ကိုရင်လေးအတ္တအဖြစ်လည်းခုနှစ်သာရှိတဲ့ကိုရင်လေး တော်ပြီတဲ့အဲ့ဒီခုနှစ်နှစ်သာရှိသေးတယ်ဒီနေ့မှဝတ်တဲ့ကိုရင်လေးကတော်မှလည်းမန်တပြီတော်ကိုအနုတာတိယတွန်တင်ရာဤဆုံးမရာဤမထကေဥထိတ်ဖြင့်တံပဋိသာမိကိုရင်လေးရဲ့ဆုံးမချက်တွန်တင်ချက်ကိုခံယူပါ၏တဲ့ဥထိတ်ရပါစင်ပါတယ်ဖရာတဲ့ကိုရင်လေးကိုအဲ့ဒီလိုပြန်လျှောက်တဲ့ရှင်သာရိပုတ္တရာကြီးကအမတန်ကြီးညိုစရာကောင်းတာပဲ ပညာအရာမှာဆိုရင်ဘုရားမှာတပါးယဟန်ဤထဲမှာသူဟာအသာဆုံးပဲအကြီးကျယ်ဆုံးပဲအဲ့ဒီလိုပုဂ္ဂိုလ်ကြီးကကိုယ်ရည်လေးကိုလက်အုပ်ချီးပြီးတော့ယိုယိုတည်တည်နဲ့လျှောက်ထားတဲ့အရှင်သာရိပုတ္တရာရဲ့ဂုဏ်လူကဝဆနခမောဗန္တိအာယတမသာရိပုတ္တောတဲ့ အရှင်အာနန္ဒကမြတ်စွာဘုရားကိုလျှောက်တယ်ဗန္တိမြတ်စွာဘုရားအာယတမသာရိပုတ္တောအရှင်သာရိပုတ္တရာသည်ဝစနခမောပြောရင်သူကကျေနပ်တယ်ဘုရားတဲ့တချို့သောပုဂ္ဂိုလ်တွေကသူများတော့ဩဝါဒပေးတယ်ကိုပြောပြောတဲ့အခါတော့ကိုလူအပ်ချက်လာပြောတဲ့အခါရောက်တော့စိတ်ဆိုးတတ်ကြတယ်တဲ့အရှင်သာရိပုတ္တရာကြီးကတော့အဲ့ဒါလို့မဟုတ်ဘူးတဲ့သူကလည်းပဲသူများဆုံးမတရားရှိလို့ရှိရင်ဆုံးမပေးတယ် သူ့ကိုလာပြီးတော့ပြောစရာရှိလို့ပြောပြီဆိုလို့ရှိရင် သူကဥထိပ်ပဲပန်းစင်တဲ့ဘုရားတဲ့ပြောတဲ့ဟာကိုသူကကြည်ကြည်နက်နက်နဲ့လက်ခံတယ်တဲ့အဲ့ဒီလိုအရှင်အာနန္ဒာကလျှောက်တဲ့အခါရောက်တော့မြတ်စွာဘုရားကဝဆနခမောအာနန္ဒတာရိပုတ္တောတဲ့အာနန္ဒအာဒီအာနန္ဒတာရိပုတ္တောတာရိပုတ္တရာဒီဝဆနခမောသူ့ကိုပြောလို့ရှိရင် ကြည်ရနက်နက်လက်ခံနိုင်တဲ့အကြီးအသေးကောင်းရှိတယ်အာနန္ဒာ ဘုရားကပြန်ပြီးတော့ရှင်အာနန္ဒလျှောက်ထားတဲ့စကားကိုထောက်ခံချက်ပေးတော်မူတဲ့လောကမှာအရှင်သာရိပုတ္တရာကြီးကဒီလိုအစဉ်အတန်ပညာအပြင်အမြင့်ဆုံးဖြစ်နေပေမဲ့လို့နှိမ်ချနိုင်တယ်ဆိုတာကဥပမာအဖြစ်ပြောလို့ရှိရင်အနှစ်ပြည့်တဲ့သဗ္ဗနံလိုပါပဲသဗ္ဗနံများဟာ အနှစ်တွေပြည့်နေပြီဆိုလို့ရှိရင်ကိုင်းညွတ်နေတာပဲတဲ့အနှစ်မပြည့်ဘူးဆိုရင်တော့သဗ္ဗနာကထောင်းထောင်းထောင်းထောင်းထောင်းထောင်းထောင်းထောင်းနဲ့နေတာပဲဒီတိုင်းမှာပဲလောကတတ္တဝါတွေကလည်းအနှစ်မပြည့်တဲ့သရဝါတွေကထောင်ညင်ညအမြင့်အနှစ်ပြည့်တဲ့တတ္တဝါတွေပုဂ္ဂိုလ်တွေကညှို့ကိုင်းနေတဲ့အရှင်သာရိပုတ္တရာကြီးကအနှစ်အမတန်ပြည့်တဲ့ပုဂ္ဂိုလ်ကြီးဖြစ်လေတော့အမတန်ညှို့ကိုင်းနိုင်တာပဲ အနှစ်နည်းလေးထောင်ချင်းလေးထောင်လေးအနှစ်များလေးအထောင်နည်းလေးညှို့ကိုင်းလေးအနှစ်အပြည့်ရှိပြီဆိုရင်တော့အပြည့်ညှို့ကိုင်းတော့တာပဲတဲ့ဒါကြောင့်မို့ရှင်သာရိပုတ္တရာကြီးကြီးညိုပြီးတော့ရှင်သာရိပုတ္တရာကြီးရဲ့ဂုဏ်တစ်ခုဖြစ်တဲ့ဝစ္စနခမတဲ့ပြောလာလို့ရှိရင်ကြည်ကြည်နက်နက်နဲ့လက်ခံနိုင်တဲ့အကြီးအသေးကောင်း ရှိအောင်ကြိုးစားကြရကြိုးစားကြရတယ်တဲ့မြတ်စွာဘုရားကဟွန်းတဏှာမှာမိန့်တော်မူခဲ့သေးတဲ့မူလပါဏတတန်လိခတုတ်စာမျက်နှာ52ဘယ်လိုမိန့်တော်မူခဲ့တာလဲပရိထထာဘဝိတန္တိမယမိထအထထာဘဝိတာမာတိစိတ်တံဥပ္ပါရိတပံတချို့ကယူသေးကန်းဆိုင်မှုမရှိဘဲနဲ့ တောင့်တင်းပြီးတော့မာနတွေကြီးမာနတွေဓမ္မာနနဲ့တောင့်တင်းနေကြတဲ့ပုဂ္ဂိုလ်ကြီးရှိကြလိမ့်မယ်လို့ပရိယချာကုံတော်ထပ်တာတောင့်တင်းတဲ့မာနရှိကြသူတို့ဒီဘဝိတ္တန်ကြီးရှိကြလိမ့်မယ်အစ်ထအဲ့ဒီလိုအခြားသူတွေကမာနတွေနဲ့ထောင်လွှားပြီးတော့တောင့်တင်းနေကြတဲ့နေရာမျိုးမှာမယံငါတို့ဒီအထက်တာတဲ့မာနနဲ့မတောင့်တင်းပဲယူတည်ကိုင်းဆိုင်ပြီးတော့ပျော့ပြောင်းပြီးတော့ ဘဝိတ္တာမှာ ဖြစ်ကုန်အံဣတိဤသို့စိတ်နှံစိတ်ကိုဥပ္ပါရိတ္တပါဖြစ်စေထိုက်၏တဲ့မြတ်စွာဘုရားမိန့်တော်မူခဲ့တဲ့စကားအမတန်ကောင်းတယ်ပရိအတိမာနီဘဝိတ္တန်တိပရိအခြားသူတို့သည်အတိမာနီကိုကိုကိုလွန်လွန်ကဲကဲအထင်ကြီးကြကုန်သည်ဘဝိတ္တန်တိဖြစ်ကြလိမ့်မယ်မယမေထအနာတိမာနီဘဝိတ္တာမာတိစိတ်တံဥပ္ပါတိတပံတဲ့အထသူတော်ဘာတွေမာနတွေ မိုးထီအောင်ကြည်နေကြတဲ့အခြေအနေမျိုးမှာမယံငါတို့သည်အနတ္တိမာနိကိုကိုကိုအထင်မကြီးပဲမာနကိုနှိမ်ချကြခုံသည်ဘဝိတ္တာမှာဖြစ်ကြကုန်အံဣတိဤသို့စိတ်တံစိတ်ကိုဥပ္ပါရိတ္တဗံဖြစ်စေထိုက်၏တဲ့စိတ်ထားလေးတွေမွေးဖို့စိတ်ထားလေးတွေပြုပြင်းဖို့မြတ်စွာဘုရားဆုံးမတော်မူခဲ့တန်လေခသုတ်တံနဲ့မူလပဏ္ဏတမှာပါတယ် နောက်ပြီးတော့အဲ့ဒီမှာမြတ်စွာဘုရားကဒီလိုစိတ်တက်လေးမွေးရင်ကိုပဲအင်မတန်ကျေးဇူးများတယ်တဲ့အင်မတန်အကျိုးကြီးတယ်တကယ်လက်တွေ့ကာယကံအဖြစ်ရောဝစီကံအဖြစ်ရောလိုက်နာကျင့်သုံးမယ်ဆိုရင်တော့အကျိုးများတယ်ဆိုတာကတော့အထုပြောစရာတော့မရှိတော့ပါဘူးတဲ့စုံဓာတ်ကိုမြတ်စွာဘုရားအဲ့ဒီတန်လိခါမှာမိန့်တော်မူတယ် စိတ်တုပါဒံပိခောအဟံစုံဒကုတလေတုဓမ္မေတုပဟုကာရံဝဒာမိပောပနဝါဒောကာယေနဝါစာယအနုဝိတိယနာတုတဲ့စုံဒစုံဒဟံငါဘုရားတိကုတလေတုဓမ္မေတုကုသိုလ်တရားတော်နဲ့စိတ်တုပါဒံပိစိတ်ကလေးဖြစ်ဖြစ်ပေါ်လာတာ တေကိုယ်တော်မှတဟုကာရံအလွန်အကယ်ကျေးဇူးများ၏ဟူ၍ဝရာမိဟောတော်မူ၏တဲ့သူတော်ဘာတွေကမာနတွေနဲ့တောင်းတနေတဲ့နေရာမှာငါတို့ကမာနတွေနဲ့မတောင်းတမဲ့ကိုင်းဆိုင်ပြီးတော့ညှို့ကိုင်းပြီးတော့နေကြမယ်လို့ဒီလိုစိတ်ကလေးဖြစ်လာတာဒီတော့မှအမတန်ကျေးဇူးများပါတယ်တဲ့ သူတစ်ပါးတွေကကိုကိုကိုအလွန်အကဲမာနတွေကြီးနေကြတယ်အထင်ကြီးကြီးနေကြတဲ့နေရာမျိုးမှာငါကတော့ကိုကိုကိုအထင်မကြီးပဲနှိမ်ချမယ်လို့ဒီလိုစိတ်ကလေးဖြစ်တာတော့မှအမတန်ကျေးဇူးများတာပဲတဲ့ကောပနာဝါရောကာယိနဝါစာယအနုဝိတိယနာတုခန္ဓာကိုယ်အပြုမူအားဖြင့်လည်းပဲမာနကိုနှိမ်ချိုးတယ်နှိမ်ချတယ်နှုတ်အပြော့အဆိုအားဖြင့်လည်းပဲ မာနကိုနှိမ်ချိုးတယ်နှိမ်ချတယ်အဲ့ဒီလိုကာယကံဝစီကံအထိပါအောင်ကျင့်သုံးနိုင်ပြီကိုယ့်ကိုယ်ကိုလေ့ကျင့်နိုင်ပြီတိဆောက်နိုင်ပြီဆိုရင်တော့ဘာပြောเสียရှိတော့မှလဲတဲ့ကောပနာဝါတော့ဘာပြောเสียရှိတော့မှတော့တဲ့အကျိုးတရားတွေအလွန်ကဲများပြီပေါ့တဲ့ဘုရားကအဲ့ဒီလိုမိန့်တော်မူခဲ့တဲ့စကားရှိအဲ့ဒီစကားတော်တွေကိုကိုယ်က အဲနာယူမှတ်သားပြီးတော့မိမိတို့အဲတဏ္ဍာမှာအဲ့ဒီဘာနာတရားတို့ရှိလို့ရှိရင်ရှင်သာရိပုတ္တရာကြီးကြီးညိုပြီးတော့အဲအဲ့ဒီမာနတရားတွေကိုမိမိတို့ကပယ်ဖြောက်ပေးရမယ်တဲ့ကိုယ်ကိုနှိမ့်ချအောင်လုပ်တတ်တဲ့ဒါကြောင့်ထိုက်သူယူကျိုးမန်ကိုချိုးအမျိုးမြတ်တကူ ယူတည်လိုက်တဲ့ပုဂ္ဂိုလ်ယူတည်ရတယ်လေးစားလိုက်တဲ့ပုဂ္ဂိုလ်လေးစားရတယ်ဥညွတ်ထိုက်တဲ့ပုဂ္ဂိုလ်ဥညွတ်ရတယ်အဲဒီခါရဝတရားရှိလို့ရှိရင်အမျိုးမြတ်တယ်မြင့်မြတ်တဲ့ဘဝမျိုးခြေနေမျိုးကိုဆက်ရောက်ရအဲဒီမာနမာနရှိနေလို့ရှိရင်တော့မြင့်မြတ်တဲ့အခြေအနေမျိုးကိုမဆက်ရောက်ရဘူးတဲ့ရှင်သာရိပုတ္တရာကြီးကျင့်သုံးတော်မူတဲ့အဲစကားပေါ့လေစကားလေးတွေအဲ့မှာပြောပြ အင်္ဂလိပ်စကားပုံလည်းရှိတယ်တဲ့ I know that I know nothing တဲ့ငါသိတာတခုရှိတယ်အဲ့ဒါဘာလို့ငါဘာမှမသိသေးဘူးတဲ့အဲ့ဒီလို အင်္ဂလိပ်စကားပုံရှိတယ်သူတို့အင်္ဂလိပ်စကားပုံကလည်းအကောင်းပဲကိုသိတာလေးနည်းနည်းလေးပဲကိုသိတာလေးနည်းနည်းလေးကိုအများကြီးထင်တတ်တယ်အဲအဲ့ဒီလို အားမျိုး မရှိဖို့ရအတွက်သတိပေးပြောထားတဲ့ ဒီသကပုံလေးဖြစ်ပါလိမ့်မယ်ဒါအရှင်သာရိပုတ္တရာကြီးနဲ့ပတ်သက်ပြီးတော့ကြီးညိုစရာကောင်းတဲ့အကွက်ပြောပြပြီးတော့အတူယူချစ်သုံးမှုဒါလေးတွေပြောပြတာပါပဲရှင်မောကလန်ကြီးကလည်းဒီတိုင်းရှင်သာရိပုတ္တရာကြီးမှနုညံ့ပြောပြောင်းတာမဟုတ်ဘူးရှင်မောကလန်ကြီးကလည်းဒီတိုင်းမှာပဲရှင်မောကလန်ကြီးမိန့်တော်မူခဲ့တဲ့စကားကိုကြည်ပြီးတော့ရှင်မောကလန်ကြီးကလည်းအမတန်ကြီးညိုစရာကောင်းတာပဲ အတမိမာနန္ဒပတ္တာမိမာနောမရှန္နဝိဇတိတာမဏီရိဥပါဒာယကရုစိတ်တံကရောမဟံတဲ့ထေရကာထာမှာမဟာမောက္ကလနာအပါရဏကထာဆိုတာပါတယ်ရှင်မောက္ကလအကြောင်းအပါရမပါတယ်အဲ့ဒီမှာရှင်မောက္ကလမိန်တော်မူတဲ့စကားကိုတွေ့ရအဲ့ဒီမိန်တော်မူတဲ့စကားကဘာလို့ဆိုတော့ အတမိမာနနပတ္တမိတဲ့အတမိမာနငါတတ်တယ်ငါတော်တယ်ငါသီလနဲ့ပြည့်စုံတယ်ငါသမာဓိနဲ့ပြည့်စုံတယ်ငါပညာနဲ့ပြည့်စုံတယ်အဲ့ဒီလိုစသဖြင့်ငါငါသိတယ်ငါတတ်တယ်ငါတော်တယ်ငါမှပြည့်စုံတယ်ဆိုတဲ့မာနမျိုးကိုနပတ္တမိတပည့်တော်ရဲ့တဏ္ဍာမှာမမြင်မတွေ့ရပါဗျာတဲ့ မာနောမာနသည်မရှံတပိတော်ဤတန်တန်၌နဝိသတိမရှိပါဖျားတပိတော်ရဲ့တန်တန်မှာမာနမရှိပါဘူးတဲ့တာမဏေရိဥပါဒာယတာမဏေရိတဲ့ကိုရင်တာမဏေလေးတွေကို ဥပါဒာယအစပြု၍ကရုစိတ်တံကရောမဟံနဲ့ကရောမိအဟံဟံတပိတော်သည်ကရုစိတ်တံယုတည်တဲ့စိတ်လေးစားတဲ့စိတ်ညံ့နိုးတဲ့စိတ်ကိုတဲ့ ကရောမီပြုပါ၏တဲ့သူကလည်းအရှင်သာရိပုတ္တရာကြီးလိုပါပဲကိုရင်လေးတွေကစပြီးတော့တပည့်တော်ရိုးသေးပါလေဖုရားတဲ့ဂရုစိတ်တန်နဲ့အထာဂရတော့ခါရဝစိတ်တန်နဲ့ဘဟုမာနတန်နဲ့ရိုးသေးတယ်လေးစားတယ်မြတ်နိုးတယ်အဲ့ဒီစိတ်တပည့်တော်ပြုလုပ်ပါလေဖုရားမွေးမြူပါလေဖုရားတဲ့ဒါတော့ရှင်မောကလန်ကြီးမိတ်တဲ့စကားရှင်မောကလန်ကြီးကလည်းနှစ်မြည့်တဲ့ဇဗနံကို အနှစ်ပြည့်တဲ့စပနံဆိုတော့ဘယ်ထောင်တော့မလို့ရှင်မောကလန်ကြီးကလည်းပဲတကယ်သီလတွေသမာဓိတွေပညာတွေတကုအရာမှာအသာဆုံးပဲအဲဒီလိုအကြီးအသွေးကောင်းတွေကတအားကြီးပြည့်စုံနေတာဆိုတော့ဘယ်ထောင်တော့မလို့မာနတရားတွေသူ့တဏ္ဍာမှာမရှိပါဘူးဗျာတဲ့ တပီတော့တဏ္ဍာမှာငါတက်တယ်ငါသိတယ်ငါတကူကြည့်တယ်ဆိုတဲ့မာနမျိုးကိုလည်းတပီတော့တဏ္ဍာမှာမမြင်မတွေ့ရပါဘူးဖရာတဲ့ကိုယ်လေးတွေကစပြီးတပီတော့ယူသေးပါတယ်ဖရာလေးစားပါတယ်ဖရာမြတ်လို့ပါတယ်ဖရာအမတန်ကြီးညိုစရာကောင်းတယ်အဲ့ဒါဟာမြင့်သူတွေထဲမှာနှိမ့်အောင်ရှင်းတော်မူရတဲ့သူတော်ကောင်းကြီးတွေအကြောင်းအမတန်အတူယူစရာကောင်းတယ် မြင်တယ်မာနနဲ့မြင်ရတယ်လောကတတဝါတွေကဘဝင်းကြီးမြင်ရတယ်နောက်ပြီးတော့ကိုယ်ကိုယ်ကိုမြောက်ပင်ညတယ်အဲ့ဒီလိုတတဝါတွေထဲမှာငါဟာတဲ့မာနတွေမမြင်တဲ့မာနတွေနဲ့ထောင်လွှားမနေတဲ့ပုဂ္ဂိုလ်မာနကိုနှိမ်ချုပ်နိုင်တဲ့ပုဂ္ဂိုလ်ဘဝင်းမမြင်တဲ့ပုဂ္ဂိုလ်ကိုယ်ကိုယ်ကိုနှိမ်ချနိုင်တဲ့ပုဂ္ဂိုလ်ဖြစ်အောင်ကျင့်မယ်လို့ ilic i sosabimyo rilo chediamsoe sidrioismlailolo naọ adjar po poopayea pụoo emetamana ozeya leiya jiye ozya agzea chiakiya ပုဂ္ဂိုလ်ဖြစ်လာမှာပဲအဲ့ဒီလိုအတုယူစရာကောင်းတဲ့မထီမြတ်ကြီးတွေကို အတုယူပြီးတော့ကိုယ်ဘဝကိုမြင့်သူတွေထဲမှာနှိမ့်အောင်ကြိုးစားမယ်လို့ဆုံးဖြတ်ပြီးတော့ကြိုးစားမယ်ဆိုရင်တော့ဒီထဲမှာပါတဲ့မထီမြတ်ကြီးတွေလို့အသီးသီးကိုယ်စီကိုယ်ကကြီးညိုစရာကောင်းပြန်လို့စရာကောင်းလေးစားစရာကောင်းချစ်စရာကောင်းခင်စရာကောင်း အဲ့ဒီလိုဂုဏ်တို့တွေရရှိပိုင်ဆိုင်ပါလိမ့်မယ်